1334ခုတဘောရလာပြီနေယေရှုရှင်မဆီဆရာတော်ကြီးသာသနာ့ရေးတာ၌ဥပုဒေများတိနာပေးပြီးနောက်ဟောကြားတော်တရားအကျဉ်းချုပ်ဖြစ်ပါတယ်ကာထာတော်အစာပိုင်းတစ်ပိုင်းဟောတယ် ဒီနေ့ကပြိဿကတော့နည်းနည်းပြိဿကလည်းအဟိတေတိရတော်တော်များလို့များအဟိတေတိတွေများတယ်လို့ပြောတယ်ဒါပြီးနေလည်းဖြစ်တယ်သမဏေဘွဲဆိုပြီးတော့ဟိတေတိရကနေသမဏေအလူဒါနအကြီးကျယ်လုံးအတိုင်းခါတိုင်းနိုင်လေးတွေလာပြီဆိုတော့ဘုဒ္ဓတွေများလာပါဒီနေ့ပိုများအောင်ဒီတော့စာစာနေနေဟောင်းတယ် ကိသမိန်လောကောသမုပ္ပန္နောကိသမိန်ပုဂ္ဂတိသံထဝံကိပလောကောဥပါဒာယကိသမိန်လောကောဝိညာဉ်တိဘာသာတော်လေးပိုက်စီလေးပိုက်တော့သူကနည်းနေတယ်မဆရာသားကြီးရတယ်ဒီကကိတ္တမိန်အဘယ်ဒီတတိရှိတာလောကလောကကြီးသမုပ္ပါဏဖြစ်ပါသည်နိမေပါ ဘယ်ရာရှိရင်လောကဖြစ်ကြလဲလောကဆိုတာတတ္တဝါကိုပြောတယ်လောကဆိုတာ၃မျိုးရှိတယ်အတ္တလောကသင်္ခါရလောကဩကတလောကဩကတလောကဆိုတာတော့တတ္တဝါတွေဒီနေရာဌာနမြေကြီးတော့တောင်းဘုံဘိမှန်ဒီရာဌာနတွေဩကတလောက သင်္ခါရလောကစာယုံနာတရားတွေဟူသည်များအကုန်မဲ့သက်ရှိသက်မဲ့ယုံနာတရားတွေသင်္ခါရတရားဟူသည်များသင်္ခါရလောကခေါ်အတ္တလောကဆိုတာတော့တတ္တဝါတွေပဲလူတွေအတ္တလောကမြတ်တွေလည်းတတ္တလောကဗြဟ္မာတွေလည်းတတ္တလောကဒိဋ္ဌာန်တွေလည်းတတ္တလောကအသက်ရှိတတ္တဝါဟူသည်များကတတ္တလောက လောကလို့ခေါ်တယ်အဲဒီလောကဟာ လောကလို့ခေါ်တဲ့တ attva ဘယ်ရာနဲ့ရှိရင်ဖြစ်ပါသလဲဘယ်ရာတွေရှိလို့ရှိရင်တ attva လို့ခေါ်ရပါသလဲမြတ်စွာဘုရားဒီကသတ္တုလောကသမုပ္ပန္နောသတ္တု6ပါးတို့သည်တန်တေသူရှိကုန်လာသောလောကလောကပြီးသမုပ္ပန္နောဖြစ်6ပါးရှိရင်လောကဖြစ်တော့တာပဲ ဟုတ်ပါစီလို့ရှင်တတ္တဝါခေါ်တာပဲကောသူဒတရတိဩဃံကောဓတရတိအနဝံအပတိထေနာလမေသောကံမေရဏအပိယတိနာဒုဝမြတ်စွာဘုရားမေးတာဤဓာဤလောကနဲ့ကောဘယ်လိုသောပုဂ္ဂိုလ်ဒီဒုက္ခရာလွန်မြင်ကြတော့ ဟောကံရေးရင်ကိုတတိကျော်လွန်ကူးမြောက်နိုင်ပါလိမ့်မည်ကျော်လွန်ကူးမြောက်နိုင်တဲ့ရေးရင်ကိုဘယ်တော့ပုဂ္ဂိုလ်ကျော်လွန်ကူးမြောက်နိုင်တယ်လဲဒီဒီကြောင်းနေနဲ့ဒီကြောင်းနေနဲ့ဤတဲ့ပုဂ္ဂိုလ်ရဲ့အမြင်အားဖြင့် ဒီကြောင်းနေအကြောက်เสียကောင်းတာလည်းအခုကြောရခက်တာလည်းနေတယ်လောစီးရှင်းအောင်လာဆိုလို့ရှိရင်တော့ဟောင်းတို့လေတော့ဒါတော့ရှိတာဟိုလိုသင်္ဘောဆက်သင်္ဘောတွေမရှိသေးဘူးဒီကြောင်းနေခုရလွတ်တော့မလွယ်တော့ဥစ္စာအဲကြောင့်အဲဒီကြောင်းနဲ့တင်စားပြီးတော့မေကုံမေးတာ ကောဒတရတိအာနံဣဒဤလောက၌အာနံရေပြင်းနဲ့ကျဲတော့မြစ်သမုဒ္ဒရာကိုကောဘယ်သောပုဂ္ဂိုလ်သည်တရတိကျော်လွန်နိုင်ပါသနည်းရေပြင်းရေပြင်းအပြင်လည်းကျဲနဲ့လည်းနဲ့ပြောနေတဲ့ စင်လေတို့အင်းအိုင်ကြီးတွေအချို့မြေကြီးတွေအဲ့ဒါဘယ်လိုပုဂ္ဂိုလ်ကျော်လွန်နိုင်တယ်လဲသိနိုင်တယ်လဲအဘဒိဋ္ဌိနာလမေကောဗံဂမိရေနာသနာတိယတိအဘဒိဋ္ဌိအောက်၌လဲထောက်တည်စရာမရှိတော့နာလမေထက်၌လဲဆွဲကင်ထားစရာမရှိတော့ဂမိရေနစ္စလာတော့မြေပြင်ကျဲ၌ သောဘယ်သူသောပုဂ္ဂိုလ်ဤနာပြည်တဲ့ဒီမိနစ်မျိုးပဲတည်ရနိုင်ပါသည်ဒီပြင်းကြီးဒီကြီးအင်းအိုင်ကြီးပင်လေအမှန်တော့ net တော့အောက်မှာလည်းပဲမထောက်နိုင်ထောက်မိစရာမရှိဘူးထောက်မိစရာတောင်းတို့ကြောက်ဆောင်တို့အဲဒီလိုထောက်မိစရာအောက်ဘက်မှာလည်းမရှိဘူး အထက်ဘက်ကလည်းဆွဲကင်ထားစီရဒီတိုင်းလိုပါတော့ပြောမှာမရှိဘူးထဲလည်းဆွဲစရာမရှိအောက်လည်းပဲထောက်စရာမရှိရင်ဒါနင်းမြုပ်ကိုရပဲမြားနေတာကူးနိုင်လို့ရှိရင်ဖြင့်မမောခင်တော့မနေသေးဘူးမောရင်တော့နင်းဖို့ရပဲရှိတော့တာအဲဒီလိုနဲ့လဲနဲ့ကျဲလဲကျဲတဲ့ မြစ်ပင်လယ်တွေမှာဘယ်လိုပုဂ္ဂိုလ်များမမြုပ်ဖဲနဲ့ထောက်တည်ရရနိုင်ပါသလဲဆိုတာမေးတင်စားပြီးတော့မေးသဗ္ဗဒါသီလတံပန်းတော်မညဝတုတမဟိတော်ဣဇ္ဇဒစေနိတတိမာဩဃန္တရတိဒုက္တရံ သဗ္ဗရာခါခါသိမ့်ဗိလသမ္ပန္နောဗိလနဲ့ပြည့်စုံပြီဖြစ်၍အဲဒီဟောကဒီရင်ကိုကြော်လွန်လို့တဲ့ပုဂ္ဂိုလ်ဟာသာသာသိဗိလနဲ့ပြည့်စုံရမယ်တတိမာမှတ်ရသောတတိနဲ့ပြည့်စုံလျက်ဣဇဒာအဲသုတမာဤတော်ကောင်းစွာတည်ကြည်ပြီးဖြစ်၍မတ္တိတရားလည်းရှိပြီးတော့ စိတ်တည်ကြည်တဲ့ပုဂ္ဂိုလ်သမာဓိလည်းရှိရမယ်သမာဓိသီလသမာဓိဣဇဒစိမ့်ဒီအတွင်း၌ကြံလျက်ရှုလျက်အတွင်း၌ကြံလျက်ရှုလျက်ဉာဏ်ရောအပညာပညာနဲ့ပြည့်စုံသောပုဂ္ဂိုလ်သည်ဒုက္ခံကုညောင်းနိုင်ခဲ့သောဩဃရေရင်ကိုတရတိ ကြီးမြောက်ကျော်လွန်နိုင်သီလသမာဓိပြည့်စုံတဲ့နောက်ဣဇဒတရားကိုရှုပြီးတော့ဉာဏ်နဲ့ပြည့်စုံရင်တော့ကုမြောက်နိုင်တယ်ကုမြောက်နိုင်ခဲ့တဲ့ရေရင်ကုမြောက်နိုင်နာမရရေရင်ပေါ့တရားလားနာမရရေရင်ကကာမောက ဘောကဒိဋ္ဌောကဝိဇောကအဲလေးမျိုးရှိတယ်ကာမဩကကာမောကခေါ်တယ်ဒိဋ္ဌိဩကဒိဋ္ဌောကဘောဝဩကဘောကဒိဋ္ဌိဩကဒိဋ္ဌောကအဝိဇ္ဇာဩကဝိဇောကကာမောကဘောကဒိဋ္ဌောကဝိဇောကဩဃာကြီးလေးခုဩဃာဆိုတာရည်စည်းရည်ကြောင်းလောဘလိုအားရည်စည်းရည်ကြောင်းပါလား အဲဒါအခုတော့ကိလေသာတွေကိုရည်စည်းရည်ကြောင်းအနေနဲ့တင်စားပြီးတော့မေးတင်စားပြီးတော့ပဲမေးတဲ့တိုင်ရှိရကာမရည်စည်းရည်ကြောင်းကာမဝင်နဲ့စပြီးတော့နေတဲ့ตายာနေတဲ့ရည်စည်းရည်ကြောင်းကာမဂုဏတ္တဝါတွေမှာကာမအာယုန်တွေကိုအမွန်မြတ်ပြုပြီးတော့ နေသက်သာယာနေကြတာပဲကာမအယုံတော့လိုက်ပြီးတော့နေကြကာမရည်စည်းကြောင်းနဲ့မျောနေကာမရည်စည်းကြောင်းနဲ့မှညှောနေတယ်တဲ့ဒီကာမရည်စည်းကြောင်းကဘယ်စည်းတုံးဘယ်လေးပါးလဲစီးသွားတယ်လူဘဝလဲစီနာဘဝလဲစီကာမရည်စည်းကြောင်းအာဟုသောမကောင်းမှုကနေပြုလို့ရှိရင် မယ်လေးပါးစီကိုစီးသွားတာကာမဂုဏ်အာယုန်နဲ့ဆက်ပြီးတော့ကာမဂုဏ်အာယုန်တွေရောက်ရပြုလို့အာထုကြံစီတဲ့အခါမတရားတဲ့ဖြင့်မသိမတော်သောမကောင်းမှုတွေပြုပြီးတော့ကြံစီအာထုပြုလို့လို့ရှိရင်အကုသိုလ်ကနေထားမြောက်တော့ဘုရားတဲ့ပတ်ချင်းဘုရားဥစ္စာခိုးခြင်းအစရှိပြီးတယ် မပြူကောင်းတဲ့အမှုတွေပြုစင်းတဲ့အမှုတွေဒုစရိုက်မှုတွေကျူးလွန်ပြီးတော့ပြုခဲ့လို့ရှိရင်ဒီလိုပါလေအများကြီးပဲကာလုံးအာယုန်နဲ့စားပြီးတော့ဒီလိုမတရားတဲ့နေနဲ့ဆရာမိနေရတယ်များပါတယ်ဒိဋ္ဌာနေဆိုတကောင်းတကောင်းတပြာစားနေတာတွေတရားတဲ့နေမရှိပါဘူးသူတို့ကသူများတွေတပြာစားနေ လူလောကမှာလည်းပဲဒီလိုပါပဲကိုယ်ခွင့်ရေးအတွက်သူများတွေကိုမြင်စေတာပြနှိမ့်စေလူရဲ့ကိုကောင်းစားရေးအတွက်ဒီလိုကြိုးစားနေကြတာတွေလည်းအများကြီးပါပဲအဲဒီတော့ကာမဝါယုန်တွေအတွက်မတော်မသင့်တာတွေပြုလို့ရှိရင်အကုသိုလ်တွေဖြစ်တယ်အသက်လူသက်သာရှင်လူသာကိုခြင်းစားခြင်းအကုသိုလ်တွေပွားအဲဒီအကုသိုလ်တွေကအပယ်လေးပုံ ပို့လိုက်တာပဲလေးဝင်ရောက်သွား။ငရဲတဲ့ကြာသွားနိုင်တယ်။ဒိဋ္ဌာလည်းဖြစ်နိုင်တယ်၊ဒိဋ္ဌာလည်းဖြစ်နိုင်တယ်၊လူတွေကလည်းဖြစ်နိုင်တယ်။အဲဒါကာမရည်ကြောင်းနဲ့မျောသွားတာလေကာမရည်ကြောင်းနဲ့ရည်ကြောင်းနဲ့ရောက်နေတဲ့ပုဂ္ဂိုလ်ကသူ့ဟာကိုယ်ဘာမှရပ်တန့်ပြီးတော့ကြည့်အောင်မလုပ်နိုင်ဘူး။ရည်စည်းအချိန်နဲ့မျောသွားတာလေ။အောက်ကလည်းပဲ ထောက်เสียကြည်เสียမရှိဘူးထက်ကလည်းဆွဲเสียမရှိဘူးဆိုဒီတနေအောင်မလုံနိုင်ဘူးမျောပါသွားတာမတတ်နိုင်ဘူးရည်စည်းချောင်းတန်ရင်တန်ကလောက်မျောပါသွားတာအဲဒါလိုပဲကာမရည်စည်းချောင်းကလည်းသူကအာကောင်းတဲ့ပုဂ္ဂိုလ်လည်းရှိတယ်အားနည်းတဲ့ပုဂ္ဂိုလ်လည်းရှိများသောဖြင့်တော့အာကောင်းတယ်များပါလေကာမရည်စည်းချောင်းအာကောင်းလို့ရှိရင်မကောင်းမှုအကုသိုလ်တွေလည်းပြုတာပဲမကောင်းမှုရဲ့အကုသိုလ်ရဲ့လို့စဉ်းစားနေဘူးလူကသူတို့ရဲ့အကျိုးစီးပွားတွေလည်းမငဲ့မနေဘူး ကိုလိုချက်တဲ့ကိစ္စပြီးအောင်ဟာကာမရည်ရောင်နဲ့ကြတဲ့ဘုရားမတော်တာတွေပြုဘယ်လေးပါးကြီးမျောပါသွားပြီကာမရည်ရောင်နဲ့မျောတော့ဘဝရည်စီရောင်ဘဝဆိုတာမိမိဘဝတာယာမှုအဲဘဝကိုခင်မင်တွေ့ရနေတဲ့ပုဂ္ဂိုလ်တွေဘဝတွေကမလွတ်နိုင်မရှိဘဘဝအာယုဘဘဝတွေ ရောက်ပြီးတော့အဲဒီမှာလည်းဥရဏာတိရဲ့ဘဝကြီးကြောင်းနဲ့ညောပါသွားတယ်ယူဘဘဝအယူဘဘဒီမှာဘဝကြီးဖြစ်ဒိဋ္ဌိဩကဒိဋ္ဌိရည်စည်းကြောင်းနဲ့အဲ့ဒါကလည်းပဲလူလောကမှာဒိဋ္ဌိရည်စည်းကြောင်းတွေကလည်းပေါ်ပါတယ်ဒိဋ္ဌိတွေကဒိသဝါဒယူဝါဒအများကြီးရှိတယ်မြတ်စွာဘုရားဤသာသနာနဲ့ကျင့်တဲ့အခါကာလတရားထုတ်လို့ တရားတို့ရတော့အယူမှန်အမြင်မှန်ရသွားရင်ရမှာဒိဋ္ဌိသမဏနဲ့တော့မယ်ဒိဋ္ဌိနဲ့အယူမြင်မှန်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဖြစ်သွားရင်တော့တယ်အဲဒါသောတာပန်ပုဂ္ဂိုလ်ပဲသောတာပန်ဖြစ်ရင်တော့သောတာပန်မဖြစ်သေးလို့ရှိရင်အယူဝါဒတွေအမှားမှန်ကမဝေဘာနိုင်ဘူးဘုရားဘာသာပြင်တဲ့ကမိစ္ဆာယူဝါဒတွေမျိုးမျိုးရှိတယ်အဲဒါတွေကဘာဝဉ္ဇဉ်က မိစ္ဆာယူဝါဒတွေရှိရင်သူလည်းမိစ္ဆာယူဝါဒရှိတာမိဘတွေဆွေမျိုးတွေကမိစ္ဆာယူဝါဒရှိတယ်ဆိုရင်အဲဒီသာသမီကလည်းမိစ္ဆာယူဝါဒရှိတော့တာဘယ်မှမပြင်းနိုင်ဘူးမတိတ်နိုင်မရှောင်နိုင်သာသနာတွင်မှာတောင်မှမဟုတ်တဲ့ဝါဒတွေရှိတယ်မှားယွင်းနေတဲ့ဝါဒတွေဟောတဲ့ပုဂ္ဂိုလ်ကတော့မှန်တယ်သင်ပြီးဟောတာဖြစ်ကောင်းဖြစ်ပါလိမ့်မယ်ဗုဒ္ဓဘာသာအဲဒီဥစ္စာတွေအမှားတွေရှိတာရှိရတော့ ထေရဝါဒမဟာယာနတို့တွဲလာတယ်ဆိုတာလဲသာသနာတွင်းကနေပြီးအဲဒီအယူအသေးစားနေဟောတဲ့ပုဂ္ဂိုလ်ကဟောအဲ့ဒါကြောင့်တွဲကုန်တာမြတ်စွာဘုရားဟောထားတဲ့တရားတွေကသူခိုက်တာနဲ့သူဖြစ်ပြနေတဲ့တရားမမြဲတဲ့ယုံနာတရားများတာရှိတယ်ပုဂ္ဂိုလ်သားတော်ရဲ့လို့မရှိဘူးမြဲတာဒီနေတာမရှိဘူးလို့တိတိကျကျဟောထားတာပဲဒါပေမဲ့လို့ အတ္တဝါဒအစွဲရှိတဲ့ပုဂ္ဂိုလ်ကြီးကအတ္တလေးရှိနေတာသဘောကျတာဘူးဒါကြောင့်မို့လို့ကောင်းကင်ဘုံမှာဘုရားကလည်းအများအားရှိနေတယ်လို့မာယာနာတွေကယူထားတယ်အဲဒီဘုရားကနေပြီးတော့မှကိုရောဇာကိုလေနေမိတာဘုရားသူ့ကြီးလွတ်ပြီးတော့တရားဟောတယ်ဆိုတာဒီလိုယူထားတယ်ဟို အဲဒီခေတ်တုန်းကရှိနေတဲ့ဟိန္ဒူဘာသာတွေနဲ့အတူတူပါပဲအဲဒီဟိန္ဒူဘာသာရှိတဲ့ပုဂ္ဂိုလ်တွေကသာသနာ့တွင်ရောက်လာပြီးတော့သူတို့ဘာသာအရာနဲ့သဘောကျတယ်လို့ကြံပြီးတော့ဟောခဲ့တာနဲ့တူပါတယ်အဲဒီလိုလည်းဖြစ်မှာပါပဲအဲဒါတွေနောက်ပုဂ္ဂိုလ်ရဟောယူပြီးတော့လည်းဖြစ်သွားတာမာယာနာဆိုဖြစ်သွားအဲမာယာနာဆိုဖြစ်သွားတာမူလကဘုရားမြတ်စွာဘုရားဟောခဲ့တဲ့တရားမူရင်းအတိုင်းမဟုတ်တော့နောက်ကြတော့သူတို့မာယာနာတွေကဘုန်းကြီးတို့ဂျပန်တွေ့ရတာချင်း ဘောရမဘုရားကိုယ်ကသိမရှိဘူးဆိုအမိတာပါဘုရားဆိုတာကောင်းငင်အမိတာပါဘုရားကြီးဆိုတာအဲကောင်းငင်မှာဒီရှိနေတဲ့ဘုရားကြီးဒါသူကိုယ်ကိုယ်တာပဲဒါဘုရားသာသနာတော်တွင်ကနေဖောက်ပြန်တဲ့ယူဝါဒတွေဖြစ်သွားတာအများကြီးမဟုတ်ဘူးအခုနေခါကာလတရားဝါဒထဲမှာလည်းပဲယူယူရမျိုးမျိုးတွေဟောကြပြောကြတဲ့ဥစ္စာတွေတော့ကြောက်ကြကောင်းပါလေ ဟောပြောတဲ့ပုဂ္ဂိုလ်တွေကသူတို့စိတ်ကူးရတာတွေဟောချိုးလဲဘာမှလက်တတာမဟုတ်ပါဘူးမတားဘဲနဲ့သူကမတားဘဲမပြီးဘဲနဲ့သူတို့စိတ်ထဲသဘောကျတာတွေဟောသူတို့တတိတွေကလည်းယုံကြည်နေကြတယ်မာရယူပါလားရေဒိဋ္ဌိဒိဋ္ဌိကြောင့်နဲ့ကြာတယ်အဲဒီဒိဋ္ဌိကြောင့်ကြောင့်ကြောင့်နဲ့ကြာနေတဲ့ပုဂ္ဂိုလ်ကတော့မဟုတ်တာတွေအဟုတ်ထင်နေတော့မကောင်းမှုတွေလည်းသူအကောင်းမှုဖြစ်ခြင်းဖြစ်နေတာပဲ သတ္တဝါတွေသာပြပြီးရစ်ပူဇော်တာနဲ့အပြစ်ကင်းတဲ့ကောင်းတဲ့ဘုံရောက်တယ်ဒီလိုယူဆတဲ့ပုဂ္ဂိုလ်တွေလည်းရှိတာပဲဒီပြင်းဒီတွေလည်းရှိတာပါပဲမားတဲ့ယူယူမှတော့မာနဲ့ယူရှိတဲ့ပုဂ္ဂိုလ်တွေလည်းပြင်းမှားဘုရားလက်ထက်ကဆိုလို့ရှိရင်ဘုရားမကြည်ညိုတဲ့ပုဂ္ဂိုလ်တွေမိစ္ဆာယူရှိတဲ့ပုဂ္ဂိုလ်တွေကဘုရားလည်းသူပြင်းမှားတာပဲอืมမယုံမသိပြောမှုရအများကြီးရှိတာဘုရားတွေဒီသားဖြစ်တဲ့ညာနာပုဂ္ဂိုလ်တွေလည်းပြင်းမှားတာပဲ မိစ္ဆာဒိဋ္ဌိကမိစ္ဆာဒိဋ္ဌိကာမသမာဓနာဆိုတဲ့အတိုင်းမှားတော့ယူခြင်းမှားတော့ယူခြင်းခံပြီးတော့မကောင်းမှုအကုသိုလ်တွေပွားတယ်အဲဒီအကုသိုလ်တွေကအပယ်လေးပါးပြိတိပြစ်ချတာကိုအပယ်ဘုံတွေရောက်တော့အဲဒါဒိဋ္ဌိရှင်နဲ့မျောသွားတာသောတာပတိမေဖို့မြောက်သိမခြင်းဒီဒိဋ္ဌိကလည်းမကင်းမကင်းတော့အဲဒီဖြစ်ရဖြစ်ရဘုရားဘာဝဉ္ဉာဏ်ကယူယူဝါဒတွေအတိုင်း မှားသောယူဝါဒတွေလက်ခံပြီးမှားတဲ့ကျင့်နေကျင့်နေတာပဲလေးပါရောက်နေတာပဲမကြောက်စရာကောင်းတယ်အဝိဇ္ဇာဆိုတာသစ္စာလေးပါးတရားမသိတာအဝိဇ္ဇာအဲဒီဝိဇ္ဇာကတော့ပြင်းရပါတယ်ဉာဏ်နိုင်ကြတဲ့ဓဝါ၆ပါးကဖြစ်ပေါ်နေတဲ့ယုံနာနေရာဖြစ်ပြနေလို့အိဋ္ဌမမြဲတဲ့တရားဒုက္ခဆင်းရဲတရားတွေပဲကောင်းတဲ့တရားမရှိဘူးတရားအကုသိုလ်တရားဘာမှမရှိဘူးဒါပေမဲ့လို့ သစ္စာလေးပါအမှန်တိုင်းမသိသေးတဲ့ပုဂ္ဂိုလ်တွေကတော့ကောင်းနေလို့ထင်နေတာကိုကောင်းကောင်းနေမြင်ရကောင်းနေကောင်းကောင်းနေကြားရကောင်းနေနားရစားရကောင်းနေတွေ့ရတာကောင်းနေသိကုသနာကြံနေရတာဝမ်းမြောက်ဝမ်းသာကြရအဲ့ဒါတွေကောင်းနေအဲ့လိုထင်နေအဲ့ဒါဒုက္ခဆင်းရဲတရားတွေကိုချမ်းသာကောင်းနေထင်နေတာပဲပြောမှပြောမှပြန်ပြီးတော့ထင်အပြီးမှားတယ် အဲ့ဒါဝိဇ္ဇာဥပါဒေကြာအဝိဇ္ဇာကြီးနေကြောက်အဝိဇ္ဇာရင်ခံပြီးတော့အကုသိုလ်တွေပြုပဲလေးပါးလည်းကြာနိုင်တယ်ကုကုသိုလ်တွေပြုလို့ရှိရင်တော့လူဘဝနတ်ဘဝမြောင်းနိုင်တယ်အဲယူပဇမဘဝအာယူပဇမဘဝတွေလည်းကြောက်နိုင်တယ်အဲဒါကြောင့်အဝိဇ္ဇာရည်စည်းကြောင့်မှနေပြီးတော့ဘုံ30တွေအကုန်လုံးမျောနေတာပဲဉာဏ်ခါပဲလေးပါးရောက်သွားလိုက်ဉာဏ်ခါလူဘဝရောက်လာလိုက် ဉာဏ်ကနတ်ပြေရောက်ဉာဏ်ကအယူပဇောဘုံတွေရောက်ဉာဏ်ကအယူပဘုံတွေရောက်ဒီမှာလဲနေတာပဲဟောဝဉာဏ်လဲဒီဝဉာဏ်လဲနေတယ်လို့ကိုရောက်လိုက်ဒီရောက်လိုက်ဝိဇ္ဇာဩဃနဲ့ဒီစည်းကြောင်းနဲ့ဝိဇ္ဇာဩဃဆိုရင်ဒီစည်းကြောင်းနဲ့ပါပြီးတော့မျောနေသေချာစဉ်းစားကြည့်တော့ကြောက်ကြကောင်းတယ်လို့အဲ့ဒါကုမြောက်ပြရမလွယ်ဘူးတဲ့အဲ့ဒီဩဃရေရင်ကြီးလေးခုကို ဘယ်သူကူးမြောက်နိုင်မလဲဆိုတော့မြတ်စွာဘုရားဖြေတာဗီဒနဲ့ပြည်စုံကမင်းတဲ့ပထမအဆင့်ဒုတိယကသမာဓိပြည်စုံကမင်းတတိယကတော့ဣဇရတနာရှုပြီးတော့ပညာနဲ့ပြည်စုံရမယ်ဝိပဿနာပညာအရိယာမဲ့ပညာနဲ့ပြည်စုံရမယ်အဲဒီလိုပြည်စုံတဲ့ပုဂ္ဂိုလ်ကကူးမြောက်နိုင်ခဲ့တဲ့ဩဃလေးပါလွန်မြောက်တယ်တဲ့ဒါလည်းအရဟတပုရောက်မှကောင်းလွန်မြောက်ပါတယ်သောတာပတ္တိမဲ့ဖို့လို့ဆိုလို့ရှိရင်တော့ ဒိဋ္ဌိဩကအယူမှားတွေတော့သူသိတယ်ဒီဥစ္စာမှန်ဒီအယူအမှားတယ်ဆိုတာဒီလိုတော့သိတယ်အဲအယူမှားတဲ့ယူဝါဒတွေဒီလက်မခံဘူးဒီလက်မယူဘူးအဲဒီဒိဋ္ဌိဒီကြောင့်ကလွံ့မြောက်နေတာကိုသောတာပန်ကတော့လွံ့မြောက်အဲဒါကအနာဂတ်ဆိုတော့ပြောကြပါစီရဟနာတွေလွံ့မြောက်သွားသောတာပန်မှာရှိသေးတဲ့ပုထုဇဉ်မှာတော့ဒိဋ္ဌိဒီကြောင့်ကရှိရပဲ မြတ်စွာဘုရားဆုံးမတွေရလို့တရားတွေနာတရားတွေကြည့်ရှုလေ့လာကွာတော့တော့ကွာတာပေါ့လူလူနုနာမကွာဘူးဒီကြည့်ရတာငါဆွဲအတ္တဆိုတာမပြောင်းနိုင်ဘူးကွာဒိဋ္ဌိစည်းကြောင်းနဲ့ကြာနေတာသောတာပန်ပြေးမှလွန်မြောက်ပြီးတော့သာမဝိပဿနာရှုတဲ့အခါလည်းရှုတဲ့ခိုက်တာတော့အဲ့ဒီဒိဋ္ဌိလေးခိုက်တာခိုက်တာတော့သွားပါတယ် အဲအစတော့ဒီလိုကအထုရတာပဲဒိဋ္ဌိကြီးကြောင်းလုံးမြောက်အဲဝိဇ္ဇာကြီးကြောင်းကတော့အာရတမေကိုရောက်မကောင်းလုံးမြောက်အဲကြောင့်အဲဒီကြီးကြောင်းတွေပါသီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်သမာဓိနဲ့ပြည့်စုံပြီးတော့ဝိဇ္ဇာတရားတွေရှုလို့ရှင်ဝိပဿနာဉာဏ်နဲ့ဆင်းနေတတ်ပြီးတော့အရိယာမေပုညာရောက်တယ်သောတာပတိမညာရောက်လို့သောတာပန်ဖြစ်လို့ရှင်ဒိဋ္ဌိဩဃမိစ္ဆာမှားတော့ယူဝါဒတွေ လွန်မြောက်သွားပြီအဲ့ဒီယူဟာရတွေကိုကောင်းတယ်လို့မယူဆဘူးသူကဘယ်လိုပြောနေသူကမယုံဘူးအဲဆက်ပြီးအားထုတ်သွားလို့ရှိရင်ကာမရည်စည်းကြောင့်လည်းလွန်မြောက်တယ်ကာမရည်စည်းကြောင့်ဆိုတာကာမဂုဏ်အာယုန်တွေအာယာနှိမ့်တဲ့နေတဲ့တဏှာပဲအနာဂံကြမှာပေါင်းဝင်လွန်မြောက်တာ ဆက်ပြီးတော့အားထုတ်နေလို့ရှိရင်ဘဝရည်စည်းကြောင်းနဲ့အဝိဇ္ဇာရည်စည်းကြောင်းနဲ့လွန်မြောက်တယ်အရဟတမရတဖို့ရောက်ရဟနာဖြစ်တဲ့အခါကျတော့ကိုယ်ရောပဲအဲဩဃလေးပြောလွန်မြောက်သွားပြီးသောတာပန်သောတာပန်လေးရောက်လွန်မြောက်တယ်တရားကလည်းအထိုက်ရောက်လွန်မြောက်တယ်အနာကလည်းအထိုက်ရောက်လွန်မြောက်တယ်ရဟနာကြလို့ရှိရင်အကုန်လုံးလွန်မြောက်သွားတယ်အဲဒီလိုလွန်မြောက်အောင်ကျင့်ဖို့သဗ္ဗရာခာခသိင်ဗိလသဗ္ဗနောဗိလနဲ့ပြည့်စုံနေဖြစ်၍တတိမာ မရတော့တတိစီလေးရဲ့သူဒီမာရီတော့ကောင်းစွာဒီကြည်တော့အစဉ်လုံးရှိပြီဖြစ်၍ဥစ္စာကစိမ့်ပြီးကိုရင်းတရား၌ကြံစည်လျက်ရှုမှလည်းရဲ့ဒီညာဝအသိဉာဏ်ပညာနဲ့ပြည်စုံသောပုဂ္ဂိုလ်ဒီညာဝဝိပဿနာပညာအရိယာမေပညာနဲ့ပြည်စုံသောပုဂ္ဂိုလ်ဒီဒုတ်ရံလုံမြောက်နိုင်ကူးမြောက်နိုင်ခဲ့တော့ ဩကံဩက၄ပါးဒီဟုသောရည်ရင်ကိုကာမောကဘောကဒီတော့ဝိဇောကဆိုတဲ့ဩက၄ပါးဒီရည်ရင်ရည်ရင်ကိုတရတိကုညောင်းနိုင်ပေပြီတဲ့ငါသာပြာပြကြတာအခုဒီမှာဝိပဿနာတရားအထုံးနေရတာအဲဒီဩက၄ပါးလုံမြောက်အောင်လို့ပဲဝိပဿနာရှုတိုင်းရှုတိုင်းရှုမိတဲ့အောင်နဲ့စပ်ပြီးတော့အနိစ္စဒုက္ခအနတ္တသိနေတဲ့အတွက်အနိစ္စဒုက္ခအတ္တဆွဲတွေမပြေဘူးအောက်ထည်ဆုံး na na-akaita na-eji na-abizu na ka ka ka i ụola အကုန်လုံးကုမြောက်သားမယ်အဲဒီကုမြောက်သားပြည်တယ်အောင်လို့ကုကျိုးစားအားထုတ်နေကြပစ္စဒမိရဏနာမရှိတဲ့တရားတွေကိုရှုမှတ်တော့အဖြစ်ဝိပဿနာပညာကိုအစဉ်စဉ်ပွားများစေ၍မိမိတို့လည်းရှိရသောမဉ္ဇဉ်ဖွဉ္ဇဉ်နဲ့နိဗ္ဗာန်ကိုမြင်မောက်ပြုတဲ့ရက်သောက၄ရာသံဃာရည်မျိုးလင်းမြန်စွာကျော်လွန်နိုင်ကုညောင်းနိုင်ကြပါစေ။ ஆமென் ஆமென்